ဗျာဒိတ်ကျမ်းခန်းကြီး၁၉အငယ်၁မှ၅ထိုနောက်မှကောင်းကင်ဘုံ၌စီဝေသောသူအများတို့၏အတန်ကြီးကားဟာလေလုယငါတို့ဖျားသခင်၏ကယ်တင်တော်မူခြင်းချမ်းသာဘုံတရေတကိုးတော်ပေသည်စီရင်တော်မူခြင်းအရာတို့သည်ဟုတ်မှန်ဖြောင့်မတ်ကြ၏မိမိမတရားသောမေထုံအားဖြင့်မြေကြီးကိုပုတ်ပြက်စေသော ပြစ်စာကြီးကိုစစ်ကြောစီရင်တော်မူပြီးကိုရောကျွန်တို့၏အသွေးကို သူ၏လက်ဖြင့်သွန်းသောအပြစ်နှင့်အလျောက်ဒဏ်ပေးတော်မူပြီဟုပြောဆိုကြသည်ကိုငါကြား၏။တဖန်တုံ၊ဟာလေလုယဟူ၍၎င်း၊သူ၏မီးခိုးသည်ကမ္ဘာအဆက်ဆက်တက်သည်ဟူ၍၎င်းပြောဆိုကြ၏။အသက်ကြီးသူနှစ်ဆယ်လေးပါးနှင့်သတ္တဝါလေးပါးတို့သည်ပြပ်ဝပ်၍၊ပလ္လင်တော်ပေါ်မှာထိုင်တော်မူသောဘုရားသခင်ကိုကိုးကွယ်လျက်၊အာမင်၊ဟာလေလုယဟုလျှောက်ဆိုကြ၏ ပလင်တော်ပေါ်ကထွက်သောအတန်ကားဘုရားသခင်၏ကျွန်အပေါင်းတို့နှင့်ဘုရားသခင်ကို ကြောက်ရွံ့သောသူအကြီးငယ်အပေါင်းတို့ငါတို့ဘုရားသခင်ကိုချီးမွမ်းကြလော့ဟုဆိုသည်အငယ်6မှ10တပန်တုံဟာလေလုယာအနန္တတကူနှင့်ပြည့်စုံတော်မူသောထာဝရရှင်ငါတို့ဘုရားသခင်သည်စိုးစံတော်မူ၏ငါတို့သည်ဝမ်းမြောက်ရွှင်လန်းကြကုန်အံ့ဂုံတော်ကိုချီးမွမ်းကြကုန်အံ့အကြောင်းမူကား သူတငယ်ဤမင်္ဂလာဆောင်ပွဲကိုခံခြင်းရှိပြီးသူဤမိမသည်ကိုကိုတစားဆင်ပြီးဟုစီဝေသောသူအများတို့၏အတန်သမုတ်တရားတန်ပြင်းစွာသောမိုးချိုးတန်ကဲ့သို့ငါချ၏ထိုမိမသည်စင်ကြယ်ပြောင်လက်သောပိတ်ချောကိုဝတ်ဆင်ရသောအခွင့်ကိုရ၏ထိုပိတ်ချောမူကားတန်ရှင်းသူတို့၏ဖြောင့်မတ်ခြင်းဖြစ်သည်ကောင်းကင်တမန်ကလည်းတိုးတငယ်ဤမင်္ဂလာဆောင်ပွဲသို့ ခေါ်ဖိတ်ခြင်းကိုခံရသောသူတို့သည်မင်္ဂလာရှိကြ၏ဟု ရေးထားလော့ဟု၍၎င်းဤစကားသည်ဘုရားသခင်နှုတ်တော်ထွက်စင်စစ်ဖြစ်၏ဟု၍၎င်းငါအားပြောဆို၏ငါသည်ထိုသူကို ကိုးကွယ်ခြင်းငါသူ၏ခြေရင်း၌ပြတ်ဝတ်၏သူကလည်းမပြုပါနှင့်ငါကသင်၏လှုပ်ဖို့ဆောင်ဘက်ဖြစ်၏ယေရှု၏တက်တည်ခံတော်မူချက်ကို ဆောင်သောသင်၏ညီကိုတို့၏လှုပ်ဖို့ဆောင်ဘက်လည်းဖြစ်၏ ဘုရားသခင်ကိုကိုးကွယ်လော့။အကြောင်းမူကား၊ပရောဖက်ဟောသောစကားချက်သဘောသည်ယေရှု၏သက်သေဖြစ်သတည်းဟုငါ့အားပြောဆို၏။11ထိုအခါ ကောင်းကင်ဘုံ ဖွင့်လှစ်လျက်ရှိသည်ကိုငါမြင်လျှင်၊မြင်းဖြူရှိ၏။မြင်းစီးသောသူသည်သစ္စာဟူသောအမည်၊သမ္မာဟူသောအမည်ရှိသတည်း။ထိုသူသည်တရားသဖြင့်စီရင်တတ်၏။တရားသဖြင့်စစ်တိုက်တတ်၏ မျက်စိတော်သည်မီးလျှံကဲ့သို့ဖြစ်၏။ခေါင်းတော်ပေါ်၌သရဖူများကိုဆောင်း၏။ကိုယ်တိုင်မှတပါးအဘယ်သူမျှမသိသော နာမတော်သည် ရေးထားလျက်ရှိ၏။အသွေး၌နှစ်ပြီးသော အဝတ်ကိုဝတ်၏။ဘုရားသခင်၏နှုတ်ကပတ်တော်ဟူသောအမည်ရှိ၏။ကောင်းကင်ဗိုလ်ခြေတို့သည် မြင်းဖြူကိုစီးလျက်၊စင်ကြယ်သောပိတ်ချောဖြူကိုဝတ်လျက်၊နောက်တော်သို့လိုက်ကြ၏။လူမျိုးတို့ကိုဒဏ်ခတ်စရာဘို့ထက်သောသန်လျက်သည် ကတွင်တော်တဲကထွက်၏သူတို့ကိုတန်လန်နံနှင့် အုပ်ဆိုးတော်မူမည်အနန္တတကိုးနှင့်ပြည့်စုံတော်မူသောဘုရားသခင်၏ဒေါသအမျက်တော်၏စပြစ်တီးနေရာတစားကိုဖိနင်းတော်မူမည်ဘယင်တို့၏ဘယင်သခင်တို့၏သခင်ဟုဘွဲ့နာမတော်သည်အဝတ်တော်၌၎င်းပေါန်တော်၌၎င်း ရေးထားလျက်ရှိ၏အငယ်၁၉မှ၂၁ ကောင်းကင်တမန်တပါးသည်နေထဲမှာရပ်လျက်ရှိသည်ကိုငါမြင်၏။သူသည်မိုဃ်းကောင်းကင်အလယ်၌ပျံတတ်သောငှက်အပေါင်းတို့ကိုကြီးသောအသံနှင့်ခေါ်၍၊လာကြလော့။ရှင်ဘုရင်အသား၊စစ်သူကြီးအသား၊သူရဲအသား၊မြင်းအသား၊မြင်းစီးသောသူအသား၊အစေခံကျွန်၊လူလွတ်၊အကြီးအငယ်အမျိုးမျိုးသော လူတို့၏အသားကိုစားအံ့သောငှါကြီးမြတ်တော်မူသောဘုရားသခင်၏ပွဲတော်သို့စည်းဝေးကြလော့ဟုဟစ်ကြော်၏။ သားရဲမှစ၍လောကီရှင်ဘုရင်တို့နှင့် သူတို့၏ဗိုလ်ခြေများတို့သည် မြင်းစီးတော်မူသောသူနှင့်ဗိုလ်ခြေတော်ကိုစစ်တိုက်ခြင်းငှါစည်းဝေးကြသည်ကိုငါမြင်၏။သားရဲကိုဘမ်းမိကြ၏။သားရဲ၏တံဆိပ်လက်မှတ်ကိုခံ၍သူ၏ရုပ်တုကို ကိုးကွယ်သော သူတို့ကိုလှည့်ဖြား၍၊သားရဲရှေ့၌နိမိတ်များကိုပြတတ်သော မိစ္ဆာပရောဖက်ကိုလည်းဘမ်းမိကြ၏။အသက်ရှင်လျက်ရှိသော ထိုသူနှူးကိုကန့်နှင့်လောင်သောမီးအိုင်ထဲသို့ချပစ်ကြ၏။ကြွင်းသောသူတို့သည်မြင်းစီးတော်မူသောသူ၏ခံတွင်းတော်ထဲကထွက်သောသန်လျက်နှင့်ကွပ်မျက်ခြင်းကိုခံရကြ၏။သူတို့၏အသားကိုငှက်အပေါင်းတို့သည်ဝစွာစားရကြ၏။